ဣန္ဒြေ၅ပါးဣန္ဒြေ၅ပါးဘာဖြစ်လဲဣန္ဒြေ၅ပါးထက်သာအာကောင်းကြောင်းတရား၉ပါးဘယ်ရောက်သွားပါလဲပါတယ်သင်လျော်လျောက်ပတ် ဘုဇင်မြတ်မပြတ်ပွားရမည်ပွားပွားပြီဗလားကဲသုသမအောင်အဲ့ဒီရှေ့ပိုင်းကအိန္ဒြေ၅ပါးထက်သာအကောင်းအောင်လုပ်ရမယ်အကြောင်းတရားတွေရှေ့ပိုင်းကပါတယ်တော့ ယောဂီလားမသိဘူးမဟုတ်မဝဝတင်းရှိရယောဂီလားအဲ့ဒါဟုတ်လားဘယ်ဘယ်တော့တရားဝင်တာတော့ဘယ်နည်းရရှိပြီတော့ဟမ်ဘယ်ဘယ်နည်းရရှိပြီဘယ်နည်းရရှိပလဲဘယ်ဘယ်ကလဲနာမည်ဘယ်သူလဲ ဘယ်သူတဲ့ထေထေဝင်းတယောက်ထဲလာတာလားဖော်နေလားအဲ့ဒီဗိုက်ပြဲအင်ကြီးမွေးရဘူးဟိုပေးထားတဲ့စီမင်းဥပဒေကောင်းနှုတ်ချက်ဆိုတဲ့စာရွက်ဖတ်ဖူးလားအဲ့ထဲမှာဟိရိဥတ္တပကင်းမဲ့သောလေဟိုက်အင်ကြီး လက်မောင်းတဝက်သာဖုံးပြီးတော့လက်တူအင်ကြီးပုံစံအင်ကြီးမိုးရာစွကြမိုးရာဆိုတာပါတယ်မဟုတ်လားอืมအဲအဲ့ဒါကြီးနောက်မိုးနဲ့ယောဂီနေတာလည်းမဟုတ်သေးဘူးနေတာလည်းရော့ရဲရဲနဲ့သိပြီးချိုးမကြသေးဘူးသင်လျော်လျောက်ပဘုဇင်မြမပြတ်ပွားရမည် ဘုဇင်9ပါးကဘာတွေပါလိမ့်မလဲတတိတံဘုဇင်ဆိုတာဘာပါလိမ့်မလဲရှုမှတ်တဲ့တတိဓမ္မဥဇယတံဘုဇင် ရုပ်သဘောနာမ်သဘောကိုသိတဲ့ဉာဏ်ယုံနာခွဲခြားသိတဲ့ဉာဏ်ယုံနာတို့ရဲ့ဖြစ်မှုပြမှုသိတဲ့ဉာဏ်အစရှိသည်အဲ့ဒီညာဓမ္မဥစေယတံပုဇဉ်ဝိရိယတံပုဇဉ်ဆိုတာပီတိတံပုဇဉ်ပတ္တရိတံပုဇဉ်ကိုယ်စိတ်ငြိမ်းအေးတာ ကိုရောစိတ်ပါငြိမ့်နေတာတမာဓိတံဘုဇင်ဥပေက္ခာတံဘုဇင်ရှုမှတ်မှုတတိတံဘုဇင်အာကောင်းအောင်ဘယ်လိုလုပ်ရမလဲ။ ဩလွယ်လွယ်လေးပေါ့ရှုမှတ်လိုက်ရင်ရှုမှတ်မှုတတိတန်ဖိုးစင်မကောင်းအာမကောင်းဘူးလားရှုမှတ်ဖို့ပဲလိုတာမဟုတ်ဘူးလားအဲ့လိုရှုမှတ်နေပြီဆိုရင်တတိတန်ဖိုးစင်အာကောင်းမနေဘူးလားအဒါပဲပေါ့အဲရှုမှတ်မှုအာနေနေရင်မရှိရင်တတိတံပုစင်မရှိဘူးအာနေနေတယ်ပေါ့တတိတံပုစင်ဖြစ်ဖို့ရာအတွက် အမြဲတမ်းတတိရှိနေရမယ်သွားတတိလာတတိစာတတိတောက်တတိကိုယ်တတိဆန့်တတိထိုင်တတိထတတိအစိုက်ပြီးအမြဲတမ်းတတိရှိနေရမယ်အဲလိုတတိရှိခြင်းအပြင်တတိအားကောင်းလို့ရှိရင်တံပစဉ်ခေါ်တဲ့မှန်စွာသိမြင်မှုအမှန်တိုင်းသိတဲ့သဘောလဲအားကောင်းလာတယ်တခါ အဲ့ဒါလို့တတိအားကောင်းအောင် ရှုမှတ်မှုတွေအားကောင်းအောင်ငါဖြင့်အမြဲတစေရှုမှတ်မယ်လို့စိတ်ကတတိအားကောင်းရေးဘက်မှာအမြဲတမ်းစိတ်ညွတ်ထားရမယ်အမြဲတမ်းမပြတ်မလတ်ရှုမှတ်နိုင်ရေးဘက်မှာစိတ်ညွတ်ထားရမယ်ငါတော့ဒီနေ့ဒီကနေ့ဘာဘယ်အမှုရဘယ်အပြုအမူကိုမှမလွတ်အောင်ရှုမှတ်မယ်ဘယ်စိတ်ဘယ်ခံစားမှုမှမလွတ်အောင်ရှုမှတ်မယ် အဲ့လိုရှုမှတ်ဖို့ရာအတွက်စိတ်ညွတ်ထားရင် ရှုမှတ်မယ်လို့စိတ်ညွတ်ထားရင်လည်းပဲတတိအာမကောင်းဘူးလားရှုမှတ်ဖို့ရာအတွက်စိတ်မညွတ်ဖဲနဲ့တော်အောင်ရောအောင်နေမဲ့ဆိုလို့ရှိရင်ရှုမှတ်ဖို့အတွက်မေ့မနေဘူးလားမေ့နေတော့တတိအာကောင်းသေးလား ဒါကြောင့်မို့တတိအားကောင်းရင်ငါရှုမှတ်မယ်ရှုမှတ်မယ်ရှုမှတ်မယ်ရှုမှတ်မယ်လို့စက္ကန့်တိုင်းမိနစ်တိုင်းရှုမှတ်ဖို့ရအတွက်စိတ်ညွတ်ထားရမယ်တတိတံပဇင်အမြဲရှင် ထိုးတွင် စိတ်ညွတ်ရာနောက်တတိအားကောင်းတဲ့ပုဂ္ဂိုလ်ကိုဆက်ဆံရမယ်ပေါင်းသင်းရမယ်မိဝဲရမယ် တတိအားနဲ့တဲ့ပုဂ္ဂိုလ်မေ့တတ်တဲ့ပုဂ္ဂိုလ်ကိုမဆက်ဆံရဘူးမမှီဝဲအောင် မပေါင်းသိရဘူးမေ့တဲ့ပုဂ္ဂိုလ်ဆိုတာထလည်းမမှတ်ဘူးထိုင်လည်းမမှတ်ဘူးစားလည်းမမှတ်ဘူးတောက်တောက်လည်းမမှတ်ဘူးအဝဝလည်းမမှတ်ဘူးဝှချို့လည်းမမှတ်ဘူးရေချို့လည်းမမှတ်ဘူးမျက်နှာသစ်လည်းမမှတ်ဘူးဘယ်ခါမှမမှတ်ဘူးဆိုလို့ရှိရင်အဲ့ဒါတတိကောင်းသူလားတတိအာနဲသူလား အဲ့ဒါမှတ်ဖို့မေ့နေတဲ့ပုဂ္ဂိုလ်မဟုတ်လားပမာဒလားအပမာဒလားပမာဒမွေနေတဲ့ပုဂ္ဂိုလ်အဲဒါလို့တတိအားနဲ့ပြီးတော့ရှုမှတ်မှုအလွတ်များနေတဲ့မရှုမှတ်တာတွေပဲများနေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေကိုမဆက်ဆံမှနဲ့ မမိဝဲပါနဲ့မပေါင်းသင်းပါနဲ့သူတို့ကိုဝေးဝေးကရှောင်ပါတဲ့ဘာဖြစ်လို့တော့ငရုတ်သီးနဲ့ပေါင်းတော့ကြက်တော်ထောင်းမခံရဘူးလားလို့ဟုတ်ကလားအသေဝနာစဘာလာနံပန္တိတာနိစသေဝနာမဟုတ်လားမရှိမဖဲမိတ်နေပြီဆိုလို့ရှိရင်ယောဂီဘာလမဟုတ်ဘူးလား ဘာလပဲပေါ့ယောဂီအနေနဲ့မရှိမှပဲမေ့နေယောဂီကဘာလပဲမေ့သူပဲအဲ့တော့သူမရှိမှတဲ့ဇယိုက်အကျင့်နေသူသူနဲ့နိနိဆက်ဆက်နေမယ်ပေါင်းသိမယ်ဆိုလို့ရှိရင်ကိုယ်ကူးမလာဘူးလားကူးလာတော့ကိုယ်ကအဲဟဲ့မရှိမှတော့ဘူးပေါ်သွားရောဟုတ်ကဲ့လားဒီလိုမဟုတ်ဘဲနဲ့ အမြဲတစေရှုမှတ်မှုမလွတ်အောင်စက္ကန့်တိုင်းမိနစ်တိုင်းကြိုးစားပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်နဲ့နိမ့်နိမ့်နဲ့ဆက်ဆံနေမယ်အဲ့ဒီပုဂ္ဂိုလ်နဲ့ပေါင်းသင်းမိဝဲဆက်ဆံနေမယ်ဆိုလို့ရှိရင်ကိုယ်စိတ်ကတော့ဘာဖြစ်လာမလဲသူအတူယူမလာဘူးလားသူစိတ်ဓာတ်မကူးဆက်ပေဘူးလားအဲ့တော့ကိုယ်လည်းပဲသူ့လိုပဲမပြတ်မလားရှုမှတ်လို့တဲ့စိတ်ဖြစ်မလာဘူးလား ဖြစ်လာတာပေါ့တဏှာနာနီးတော့တဏှာပေါ့တတော်ကောင်းနာနီးတော့မေးတဲ့လူနာနီးတော့မေးတာပေါ့ရှုမှတ်တဲ့လူနာနီးတော့ရှုမှတ်တာပေါ့အဲ့တော့ရှုမှတ်မှုတတိတံပုဇင်အားကောင်းကြည်ရင်ဘာလုပ်ရမလဲမလေးသူတော်ကောင်းတိုင်းရှုမှတ်တာမဟုတ်ဘူးနော် မပြတ်မလရှုမှတ်တဲ့ပုဂ္ဂိုလ်နဲ့ပေါင်းသင်ဆက်ဆံရမယ်နိနိဆက်ဆံနေရမယ်တူတူတူတူယူရမယ်အဲ့ဒါမှကိုယ်လည်းပဲမပြတ်မလရှုမှတ်ဖြစ်တယ်အဲ့ဒါမှတတိတံပုဇဉ်အကောင်းလာတယ်မြတ်စွာဘုရားကတော့တတိတံပုဇဉ်အာကောင်းမှုရာအတွက်ယောနိသောမနတိကာရလိုအပ်တယ်တဲ့ယောနိသောမနတိကာရဆိုတာ အကြောင်းမှန်လမ်းမှန်အားဖြင့်နှလုံးသွင်းခြင်းအကြောင်းမှန်လမ်းမှန်အားဖြင့်နှလုံးသွင်းခြင်းအကြောင်းမှန်အားလမ်းမှန်အားဖြင့်နှလုံးသွင်းတယ်ဆိုတာရှုမှတ်ဖို့လာတဲ့ပုဂ္ဂိုလ်ဟာရှုမှတ်ဖို့ရနှလုံးသွင်းမှပဲအကြောင်းမှန်လမ်းမှန်ဖြစ်မှာပေါ့မဟုတ်ဘူးလားမရှုမှတ်ဖက်နေပြီဆိုလို့ရှိရင်အကြောင်းမှန်လမ်းမှန်ဖြစ်ပါမလားဒါကြောင့်မရှုမှတ်ဖို့ရနှလုံးသွင်းရင်အကြောင်းမှန်လမ်းမှန်နှလုံးသွင်းမှုမဟုတ်ဘူး ရှုမှတ်ဖို့ရနှလုံးသွင်းမှပဲအကြောင်းမှန်လမ်းမှန်နှလုံးသွင်းတာဟုတ်တယ်လွယ်လွယ်ပြောတော့တင်းတဲ့အောင်နှလုံးသွင်းတယ်လို့ဒီလိုပြောတယ်လူရင်းကတော့အကြောင်းမှန်လမ်းမှန်နှလုံးသွင်းခြင်းအဲလိုဆိုတတိတံဘုဇင်ဖြစ်ပြီတဲ့အဲအထကရာကတော့အမြဲတမ်းတတိရှိအောင်လေ့ကျင့်မှာအမြဲတမ်းတံပဇင်ရှိအောင်လေ့ကျင့်မှာ တတိဖြစ်ဖို့ရာ ရှုမှတ်ဖို့ရာအတွက်အမြဲတမ်းစိတ်ညွတ်ထားပါရှုမှတ်မယ်ရှုမှတ်မယ်ရှုမှတ်မယ်လို့အမြဲတမ်းစိတ်ညွတ်ထားပါမရှုမှတ်တဲ့ပုဂ္ဂိုလ်မေးတဲ့ပုဂ္ဂိုလ်ကိုဝေဝေကရှောင်ပါမပြတ်မလားရှုမှတ်တဲ့ပုဂ္ဂိုလ်ကိုနိနိဆတ်ဆတ်နေပါ ပေါင်းသင်းမိဝဲစိကပ်ပါအတူอยู่ပါအဲ့ဒါလို့ဆိုလို့ရှိရင်တတိတံပုဇင်အာကောင်းလာရောတဲ့ တတိတံဘုဇင်အားကောင်းပြီဆိုလို့ရှိရင်တော့တခြားဘုဇင်တွေပြောစရာလိုသေးလားသမာဓိလည်းဖြစ်လာတယ်ပညာလည်းဖြစ်လာတယ်ဓမ္မဥစ္စယတံဘုဇင်လည်းဖြစ်မလာဘူးလားဖြစ်လာတယ်အဲဒါကြောင့်တတိတံဘုဇင်ကအရေးကြီးဆုံးပဲတတ္တဝိရိယတတိသမာဓိပညာဣန္ဒြေ၅ပါးမှာတတ္တာနဲ့ပညာ ချိန်ကြီးစေရတဲ့တတ္တာတဲ့ပညာကလည်းမပူကဲစေရပညာတဲ့တတ္တာကလည်းမပူကဲစေရတဲ့ဝိရိယနဲ့တမာတိချိန်ကြီးကြီးချိန်ကြီးစေရတဲ့ဝိရိယကလည်းဝိရိယကလည်းတမာတိတဲ့မပူစေရတမာတိကလည်းဝိရိယတဲ့မပူစေရတတိကြတော့တဲ့ တတိဆိုပူသည်မရှိတယ်ပါတယ်တော့ပါပြောတာရှုမှတ်မှုလွန်သွားတယ်လို့များရှိလားရှုမှတ်နိုင်လေတိုးတက်လေမဟုတ်လားဟုတ်ကလားရှုမှတ်မှုလွန်တယ်လို့ဘယ်တော့မှမရှိဘူးတဲ့ဒါကြောင့်တတိဆိုပူသည်မရှိတယ် အဲ့ဒါကြောင့်တတိတံဘုဇင်ကအားကောင်းအောင်လုပ်ဖို့ကအရေးကြီးဆုံးပဲဆိုတတိတံပဇင်အမြဲရှင်ထိုတွင်စိတ်ညွတ်ရာအဲ့ဒီကလေးလက်အုပ်ချီဟဲ့အာအာမေ့မေ့နေမင်းမင်းမေ့သူဖြစ်နေရှောင်ရမယ့်ပုဂ္ဂိုလ်ပဲ တတိတမ္ပစဉ်အမြဲရှင်ထိုတွင်စိတ်ညွတ်ရာတတိတမ္ပစဉ်အမြဲရှင်ထိုတွင်စိတ်ညွတ်ရာဆို မေသူရှောင်လွှဲတတိမြဲမိဝဲစိကပ်ပါမေသူရှောင်လွှဲတတိမြဲမိဝဲစိကပ်ပါ မေ့တတ်တဲ့လူတတိမရှိတဲ့လူရှောင်မှာဘယ်လိုလူကိုစိကမနော်တတိမြဲတဲ့ပုဂ္ဂိုလ်အမြဲတတိရှိနေတဲ့ပုဂ္ဂိုလ်ကိုမိဝဲစိကပ်ပါတတိပွားရေးအကြောင်းလေးညွန်သေးအထကထာတတိပွားရေး အကြောင်းလေးညွန်သေးအထကထာ တတိပဋ္ဌာန်ရှုမှတ်ရမှာကိုဒီတတိကဘယ်နေရာမဆိုမလိုဘူးလားဘယ်နေရာမဆိုလိုတယ်စားရမှလည်းလိုတယ်သွားရမှလည်းလိုတယ်လောက်ရကန်ရမှလည်းလိုတယ်ပြောရဆိုရမှလည်းလိုတယ်အကုန်လုံးအလိုကြီးပဲဥပမာဆွမ်းကြောင်းမှာဝေယဝဆလောက်တယ်ဆိုရင်မကြာခဏပကံလွတ်ကြတယ်ဆိုရင်အဲ့ဒါပါတော့ဟဲ့တတိမဲ့လို့ဟုတ်ကဲ့လား သတိမရှိလို့မကြာခဏဟိုဟာတိုက်လိုက်ဒါတိုက်လိုက်ဆိုရင်ဟောသတိမရှိလို့ပဲဟိုစပွဲပေါ်မှာဟိုဘက်ကပကံရှိမှန်းသိရတာနဲ့ဒီဘက်ကနေပြီးလမန်းကြီးတွန်းထိုးချလိုက်တယ်ဆိုရင်ဟောအဲအဲ့ဒီလူတွေကိုရှောင်လွှဲရမလားမိဝဲရမလားအေးအဲ့လိုဆိုရင်တော့ ဆွမ်းကြောင်းကဝေယဥစ္စာတွေအကုန်လုံးကိုရှောင်ရမယ်ဟုတ်လားနော်မဖြစ်သေးပါဘူးမဖြစ်သေးပါဘူးအေးဟုတ်တယ်သူတို့ရှောင်ရင်ကိုအာမထုတ်နိုင်တော့ဘူးနော်အဲ့တော့မရှောင်မဲနဲ့အမြဲတတိပေးဖို့ဟုတ်လား တတိရှိပါတတိထားပါတတိတံဘုဇင်ပွားပါတတိတံဘုဇင်ပွားပါလို့မဟုတ်လားနာဘုဇင်ကဓမ္မဝိစယတံဘုဇင်ဓမ္မယုတ်တရားနံတရားကိုဝိစယစိစစ်ပြီးသိတဲ့ဉာဏ်ဓမ္မဝိစယယုတ်တရားနံတရားကိုစိစစ်ပြီးသိတဲ့ဉာဏ်တဲ့စိစစ်သိတယ်ဆိုတာ ကြမ်းဖန်ပြီးစိစိဝေဖန်နေရတာမဟုတ်ဘူးရှင်ရင်ရှင်ရင်တမာရီအားကောင်းလာတော့သူ့လိုလိုရုပ်ဖြစ်လာတာသိလိုက်ပျောက်သွားတာသိလိုက်စိတ်နံဖြစ်လာတာသိလိုက်ပျောက်သွားတာသိလိုက်နဲ့အဲ့ဒါလိုသိတာကိုပဲစိစစ်ပြီးသိတယ်လို့ပြောတာအဲ့ဒါကတော့အသာထားလိုက်သူ့ရဲ့ဗရဏအနေနဲ့အရေးကြီးတာက ဝီရိယတံပုဇဉ်မဟုတ်ဘူးလားဝီရိယတံပုဇဉ် ဥဒ္ဒါဟလက္ခဏံဝီရိယဝီရိယံဝီရိယသည်ဥဒ္ဒါဟလက္ခဏံကြောင်းကြပြုလုပ်အားထုတ်တတ်သောသဘောရှိ၏တဲ့ဝီရိယဆိုတာကြောင်းကြောင်းကြကြနဲ့အားထုတ်တဲ့သဘောရှိတယ်တဲ့အဲ့ဒါဝီရိယပဲကြောင်းကြမဲ့ကြောင်းကြမဲ့နေလို့ရှိရင် အားထုတ်ပါမလားအားမထုတ်ဘူးကြောင်းကြရှိနေရင် အာထုတ်တဲ့အကြောင်းကြပြုလို့အာထုတ်တတ်သောသဘောရှိဥပဋ္ဌာမနရတထောက်ပံ့ကူညီပေးတတ်တဲ့ကိစ္စရှိ၏ထောက်ထောက်ပံ့ကူညီပေးတတ်သောကိစ္စရှိဝိရိယရဲ့ကိစ္စကထောက်ပေးကူပေးတဲ့ကိစ္စပဲတဲ့ရှင်မေတရားတွေသူကထောက်ပေးကူပေးပြီဆိုလို့ရှိရင်ရှင်မေတရားတွေအားကောင်းလာတယ် ရှင်မဲ့တရားတွေဆိုတာဝိရိယနဲ့ရှင်တဲ့ဒါနတို့ဝိရိယနဲ့ရှင်တဲ့သီလတို့ဝိရိယနဲ့ရှင်တဲ့သမာဓိတို့ပညာတို့အဲ့ဒါတွေကိုဝိရိယနဲ့တွဲပြီးဖြစ်တဲ့အခါသူကထောက်ပံ့ကူညီပေးတဲ့အခါကျတော့အဲ့ဒီသီလသမာဓိဒါနတတိအစာရတဲ့တရားတွေပိုးပိုးပြီးအတက်ပြီးအားကောင်းလာတယ်။ဒါကြောင့်မလို့ရှင်မတရားတွေကိုထောက်ပံ့ကူညီပေးတတ်တဲ့တရားတဲ့ သူရဲ့ဝိရိယရဲ့ကိစ္စအာတံတိဒနာဘာဝပစ္စုပ္ပထာနာမတွန်းဆုပ်သည်အဖြစ် မဆုပ်နေသည် အဖြစ်ဟူယောဂီညာထင်လာ၏တိုက်ရိုက်ဆိုတော့မတွန်းဆုပ်တဲ့တရားမဆုပ်နေတဲ့တရားပဲလို့ယောဂီသဘောပေါက်လာတယ်ဝိရိယနဲ့တက်တက်ကြွကြွအထုတ်နေပြီဆိုတဲ့အခါကျတော့ ရှုမှတ်မှုကပို့ပို့ဆက်ဆက်မိလာတယ်တမာရိကပို့ပို့အားကောင်းလာတယ်အားကောင်းလာတာနဲ့အမျှသိစရာရှိရလေဒိညာကတိတိတိတိသွားတယ်အဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာရှုမှတ်ဖို့ရာအတွက်တွန့်ဆုံမလားအားတက်မလားအားတက်တာဘောဘယ်တော့မှမတွန့်ဆုံဘူးဝိရိယရှိတဲ့ပုဂ္ဂိုလ်ဘယ်တော့မှမတွန့်ဆုံဘူးဝိရိယနဲ့တဲ့ပုဂ္ဂိုလ်ကတော့အမြဲတွန့်ဆုံနေတာဆုံနေနေတာ အထုလို့ဖြစ်ပါဘူးမရပါဘူးသူများတွေတော့ဘာဘာတွေသိလိုက်တာညာတွေသိလိုက်တာငါပြင်ဘာမှမသိဘူးသိပါမလားအာမမထုတ်တာအာမထုတ်ဘူးဆိုတာဝိရိယရှိတာလားမရှိတာမရှိတာဒါကြောင့်ဝိရိယနဲ့တက်တက်ကြကြအာထုတ်နေတဲ့ယောဂီကတော့ဝိရိယဟာမဆုံးနေတဲ့သဘောမတွန့်ဆုတ်တဲ့သဘောပဲလို့ယောဂီရဲ့ဉာဏ်မှသဘောပေါက်လာတယ် ဒီတော့အဲ့ဒီဝိရိယတစ်ခုရှိရင်မဲ့တတိသမารိဉာဏ်တွေပါတခါတည်းအာကောင်းမလာနိုင်ဘူးလားအာကောင်းလာနိုင်တယ်ဟာဒါကြောင့်မလို့ဝိရိယအရေးမကြီးဘူးလားဒါကြောင့်တို့မြတ်စွာဘုရားဆိုလို့ရှိရင်လဲဝိရိယပဓာနာထပြီးတော့ဘုရားဖြစ်အောင်ကြိုးစားအားထုတ်တာမဟုတ်လားဆို ကြောင်းကြပြုလုပ်အားထုတ်တတ်သည်ကြောင်းကြပြုလုပ်အားထုတ်တတ်သည်စိတ်အားတရေအားပေတတ်သည်စိတ်အားတရေအားပေတတ်သည် ကြောင်းကြပြုလို့အာထုတ်တတ်သည်စိတ်အားတရေအာပေတတ်သည် ကြောင်းကြပြုလုပ်ကြောင်းကြကြောင်းကြောင်းကြကြနဲ့အထောက်တတ်တဲ့သဘောဟာဝိရိယပဲရှင်မတရားတွေကိုထောက်ပံ့အားပေးတတ်တဲ့ကိစ္စသူမှရှိတယ်မဆုံးတဲ့တရားမတွန့်ဆုတ်တဲ့တရားပဲလို့ယောဂီညာထင်ပါတယ်တဲ့ပစ္စုပတ္ထလက္ခဏာရတပစ္စုပတ္ထဆိုမဆုံးနေဖဲစိတ်ဆွဲတန်သည် ဝီရိယမှတ်ကြဘုဇင်မီမဆုံးနေဖဲစိတ်ဆွဲတန်သည်ဝီရိယမှတ်ကြဘုဇင်မီ ဆိုကြောင်းကြပြုလို့အာထုတ်တတ်သည်စိတ်အားတရေ အာဘိဒတ်သည် မဆုံနေဖဲစိတ်ဆွဲတန်သည်ဝိရိယမှတ်ကြဘုဇင်မည် တလုံးနိုင်ထားပြီဆိုလို့ရှိရင်ကိစ္စအလုံးမပြေဘူးလားပြေတယ်ကိစ္စအလုံးပြေတယ်ဒါကြောင့်လုံလာနှင့်ဆွဲမလျှော့ပဲအမြဲတင်းနေထားဟုတ်ကဲ့လားပါတယ်တော့ကြားဘူးသလား ဝိရိယတံပုဇဉ်အမြဲပွားဒါပြောတာမဟုတ်လားလုံလနှင့်ဆွဲမလျှော့ပဲအမြဲတင်းနှင်းထားအရာရာတွင်အသုံးဝင်အောင်မြင်ကြောင်းတရားဒီဝိရိယတံပုဇဉ်ရှိရင်အောင်ပြီအခက်အခဲလေးနည်းနည်းတွေ့သွားတာနဲ့တွန့်ဆုတ်တယ်ဆိုရင်ဒါဝိရိယရဲ့သဘောမဟုတ် ဝိရိယကအခက်အခဲတွေ့လည်းမတွန့်ဆုပ်ရှေ့တိုးတာတိုးတယ်ဟုတ်တယ်မလားအဲ့ဒါဥပဋ္ဌံဘနရတာထောက်ပန္တကုညီအပိတတ်တဲ့သဘောအဲ့ဒီဝိရိယတန်ဖို့စဉ်ဖြစ်အောင်လည်းပဲမြတ်စွာဘုရားကတော့ယောနိသောမနတိကာရရှိပါစေတဲ့အကြောင်းမှလမ်းမှအပြင်နှလုံးသွင်းရမယ်တဲ့ အကြောင်းမှလမ်းမှအပြည့်နှလုံးသွင်းရမယ်ဆိုတာဟာဝိရိယစိုက်ထုတ်ရမယ်အလုပ်ကိုဝိရိယစိုက်ထုတ်မှဖြစ်မှာပဲလို့စိတ်ထဲမှာနှလုံးသွင်းထားရင်ဝိရိယမစိုက်မထုတ်ပေဘူးလားစိုက်ထုတ်တယ်အဲ့ဒါအကြောင်းမှန်လားအဖြစ်နှလုံးသွင်းခြင်းဝိရိယစိုက်ထုတ်မှမဖြစ်ဖြစ်မဲ့နေရာကိုဝိရိယစိုက်ထုတ်ဖို့မလိုဘူးလို့စိတ်ထဲကနှလုံးသွင်းထားရင်ဝိရိယဖြစ်ပါမလား မဖြစ်ရင်အောင်မြင်မှာမလားအောင်မြင်မှုဘယ်နေရာမဆိုဝိရိယဟာရှေ့သွားပဲအရေးကြီးဆုံးပဲသူအရေးကြီးဆုံးပဲအဲ့ဒီဝိရိယတံဘုဇင်ဖြစ်အောင်အထကထာကတော့အဘေဘေစင်ញင်အာနိသင်လန်းစဉ်ယူသေးပါတဲ့အဘေဘေကိုစင်ញင်ပါတဲ့ ငရဲကြရင်ဆင်းရဲမယ်တိရစ္ဆာန်ဖြစ်ရင်ဆင်းရဲမယ်အတူတကယ်ဘဝရောက်ရင်လည်းဆင်းရဲမယ်ပြိတ္တာဘဝရောက်ရောက်ရင်လည်းဆင်းရဲမယ်အဲ့ဒီအပယ်ဆင်းရဲတွေဟာအင်မတန်ကြောက်စရာကောင်းတယ်အဲ့ဒီအပယ်ဆင်းရဲတွေမရဘူးရာကတော့အပယ်မကြမှာပဲမရမှာပဲအပယ်မကြဘူးရာဆိုတာကတော့တရားမိမိတဏ္ဍာမှာထိထိမိမိသိထားမှာမကြမှာပဲ ထိထိမိမိသိမထားသမျှတော့အပေကြနိုင်တယ်ဘလောက်အထိလဲလို့ဆိုလို့ရှိရင်သောတပတ္တိမဲ့ဉာဏ်ဘုံဉာဏ်အပေမကြတော့ဘူးဒီလိုဆိုလို့ရှိရင် အပေဆင်းရဲတွေနဲ့မတွေ့ရတော့ဘူးငရဲဘဝရောက်ရတဲ့ပြာဘူးဆင်းရဲရင်မျိုးဘူးဆင်းရဲလှမ်းမဆင်းရဲတရက်လက်ပံတော်ဆင်းရဲဆိုတဲ့အဲ့ဒီငရဲဆင်းရဲတွေလည်းမတွေ့ရဘူး တိရစ္ဆာန်ဘဝမှာဟိုလူကရိုက်လိုက်ဒီလူကပေါက်လိုက်ဟိုပြေးရဒီပြေးရအချမ်းမလုံးအပူမလုံးနဲ့အဲ့ဒီတိရစ္ဆာန်ဆင်းရဲလည်းပဲမတွေ့ရတော့ဘူးပြိတ္တာဆိုတော့အမြဲတမ်းငတ်မောဆောက်ခေါင်းနေတာအဲ့ဒီဆင်းရဲတွေကသောတာပတ္တိမဉဏ်အထိတရားသိသွားပြီဆိုလို့ရှိရင်တော့ဒီဆင်းရဲတွေမခံစားရတော့ဘူးသမွေတော့ဒီဆင်းရဲတွေခံစားနိုင်တယ်ခံစားကြောက်စရာပဲ အဲ့ဒါလို့အပယ်ဆင်းရဲကိုဆင်ញံနှလုံးသွင်းပြီးတော့အဲ့ဒီအပယ်မကြအောင်သောတပတ္တိမညာအထိသိအောင်ကမြငါကြိုးစားမှဖြစ်မယ်ကြိုးစားမှဖြစ်မယ်ကြိုးစားမှဖြစ်မယ်လို့အဲ့လိုဆင်ញံနှလုံးသွင်းပြီးတော့ဝိရိယတိုးတက်ပါစေသောတပတ္တိမညာအထိမရတောင်မှပဲအ ਨੇ ဆုံးသစ္စာရုပ္ပခာဉာဏ်လောက်ရပြီဆိုလို့ရှိရင်မယ် အပယ်ဘေးကဝေးတဲ့လောက်တော့တော်တော်ဝေးသွားပါပြီဝေးတဲ့လောက်တော့တော်တော်ဝေးသွားရင်အဲ့လိုအပယ်ဘအပယ်ဘေးအပယ်ကြတဲ့အခါမှာဖြည့်ရမယ်တွေးရမယ်ဆင်းရဲတွေဆင်ခြင်းပြီးတော့အဲ့ဒါတွေကြောက်ပြီးတော့အဲ့ဒီဆင်းရဲမရအောင်အပယ်မကြအောင်တရားသိအောင်အထုံးမှပဲဆိုပြီးတော့ကြိုးစားရမယ်အာဏိသင်္စရာအကျိုးရှုမှတ်ခြင်းကြောင့်ရတဲ့အကျိုး အဲ့ဒါကိုလည်းဆင်ញံမှာတဲ့တစ်ချက်ရှိမှကိလေသာတစ်ချက်ငြိမ့်နှစ်ချက်ရှိမှကိလေသာနှစ်ချက်ငြိမ့်အဲ့ဒါလိုငြိမ့်နေတာတတင်ကဘာတတင်ကဘာအဖြစ်ငြိမ့်ငြိမ့်သွားတာနောက်ဒါကဝိပဿနာအခိုက်အတန့်မှာဝိပဿနာတမာတိအခိုက်အတန့်မှာလည်းပဲဝိခံမနာဘာအဖြစ်ငြိမ့်ငြိမ့်သွားတယ်ဝိကမနပဟဆိုတာဝေးกว่าသော ဝေးกว่าအောင် ခွာထားသောအဖြစ်ပယ်တာ ဝေးကွာအောင်ခွာထားသောအဖြစ်ပယ်တာတဲ့လောဘဒေါသမောဟတွေမိမိစိတ်ကနေပြီးဝေးနေအောင်ကွာနေအောင်စိတ်ထဲမဝင်လာအောင်ခွာထားသောအဖြစ်ပယ်တာကိုဝိခမဏပါစိတ်ကအရှုခံအာယုံမဟုတ်ဘဲငြိမ်နေတဲ့ဖောင်းနာပေါ်လာဖောင်းနာပေါ်ငြိမ်လိုက်ပိန်နာပေါ်လာပိန်နာပေါ်ဒီလိုက် ဖောင်းနေပိန်နေနဲ့တလှည့်စီတီးတီးတီးတီးပြီးတော့ငြိမ်နေတဲ့အခါကျတော့အဲ့ဒီဖောင်းရုပ်ပိန်ရုပ်ကိုရှုပြီးတော့ ဒီဖောင်းရုပ်ပင်ရုပ်ပေါ်မှာပဲတလှည့်စီတည်ငြိမ်နေတဲ့စိတ်ထဲလောဘဒေါသမောဟဝင်အောင်မလားမဝင်တော့ဝေးကွာအောင်ခွာထောသောခွာထောသောထားသောအပြင်အဲ့ဒီကိလေသာတွေပယ်ထားသည်အဲ့ဒါကိုတမာတိနဲ့ကိလေသာကိုဝိခံမနပဟာအပြင်ပယ်တယ်တဲ့ဘာပဟာနဲ့တော့ ဝိခမနာပဟာအဖြစ်ပဲတဲ့တဲ့သို့တော်လည်းပဲကိုကပေါ့လို့မို့လို့ရှုမှတ်မှုလွတ်သွားတဲ့အခါကျတော့ကိလေသာကဝင်မလာနိုင်ဘူးလားလောဘလည်းဝင်လာနိုင်တယ်ဒေါသမောဟမာနအိတ်တာမစ္စရိယအစာရတဲ့ကိလေသာတွေဝင်လာနိုင်တယ်အဲ့ဒီအခါကျတော့ဝေးကွာအောင်ခွာထားတဲ့ကိလေသာတွေကဝေးဝေးမှမနေဘဲနဲ့လာပြီးတော့ကိုယ်စီမှာမကပ်ပေဘူးလား ကတ်တယ်ကတ်ပြီဆိုရင်ဆင်းရဲပြီပေါ့ဟုတ်ကဲ့လားအဲ့ဒါကိုကျမ်းဂန်ကတော်ထဲမှာရေအိုင်ထဲကရေကိုခတ်တဲ့ရေခတ်တဲ့ပုံကိုနဲ့ဥပမာပေးတယ်တောထဲမှာရေအိုင်ကရေအိုင်တွေကရေခတ်တဲ့ခါကျတော့တောထဲကရေအိုင်တွေကတော့များသောအားဖြင့်ရေညှိတွေဖုံးမနေဘူးလား ဖုံးနေတယ်အောက်ကတော့ရေကြီးမရှိဘူးလားရှိတယ်ဒီတော့အဲ့ဒီရေကြီးလိုချင်ရင်မလုပ်ရတော့ရေကြီးကိုဖယ်ရတယ်တဲ့ရေခတ်တဲ့လူကအိုးကလေးယူလာပြီးတော့ရေအိုးကလေးနဲ့ရေကြီးတွေကိုရဲ့ရဲ့ရဲ့ရဲ့ပြီးဖယ်လိုက်ရောတဲ့ဖယ်လိုက်တဲ့အခါကျအောက်ကရေကြီးပေါ်လာရောတဲ့ပေါ်လာတဲ့အခါကျမှရေကြီးကိုရေအိုးလေးနဲ့ခတ်ယူလိုက်ရေအိုးလည်းမြောက်လိုက်ရော ရေကြီးကပြန်ပြီးရောက်လာစုသွားဆက်သွားပြန်ရောတမာတိနဲ့ကိလေသာပယ်တာအဲ့လိုသဘောရှိတယ်တဲ့သဘောပေါက်သလားဘယ်လိုတော့တမာတိဖြစ်နေတော့ကိလေသာကဝေးကွာအောင်ခွာနေတယ်ဟုတ်တယ်မဟုတ်လားတမာတိလည်းပြက်သွားရော ကိလေသာတယောက်လာရောအဲ့ဒီသဘောရှိတယ်တဲ့သမာဓိနဲ့ကိလေသာဝိခမနဘာအပြင်ပယ်တဲ့ဝိပဿနာဉာဏ်နဲ့ကြတော့ကိလေသာကိုတည်ငါဘာအပြင်ပယ်တယ်တဲ့ဖောင်းတာကိုဖောင်း၍သဘောလေးပဲလို့သိလိုက်တယ်ဆိုရင်အဲ့ဒီဖောင်းတာလေးကိုပုဂ္ဂိုလ်သတ္တဝါလို့မယူဆတော့ငါလို့မယူဆတော့ဖောင်း၍သဘောလေးပဲလို့သဘောပေါက်ပါတယ် တရွေ့ရွေ့ဖောင်းတဲ့ဟာလည်းဖောင်းနေဖောင်းနေဖောင်းနေဆိုဖောင်းတာတရွေ့ရွေ့ဖောင်းတဲ့သဘောလေးပဲလို့အဲ့လိုသိနေပြီဆိုလို့ရှိရင်အဲ့ဒီဖောင်းတာလေးကိုငါပိုက်လို့များယူဆသေးလားမယူဆတော့ငါလိုရောယူဆလားပုဂ္ဂိုလ်တ attva လိုရောယူဆလားအဲ့တော့တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဆိုတဲ့ကိလေသာကွာမသွားဘူးလားဖောင်းနေတဲ့ သဘောရွေရှားနေတဲ့သဘောမျှပဲလို့သိလိုက်တဲ့ဝိပဿနာဉာဏ်ကမသိများမသိရင်ဖြင့်ဝင်ကလာမဲ့ငါပုဂ္ဂိုလ်တ attva ငါပိုက်ငါဆိုတဲ့တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိကိလေသာကိုတည်ငါပဟံအဖြစ်ပယ်တတ်လိုက်သည်အဲ့တော့ဖောင်းမှုသဘောကိုရွေသဘောမျှပဲ အာမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဆိုတော့ဒီလိုသိနေတော့အဲ့ဒီဖောင်းမှုနဲ့ပတ်သက်လို့စိတ်ပြက်တာစိတ်ဆိုးတာရှိပါဦးမလားလိုချင်တာမလိုချင်တာရောရှိပါဦးမလားမရှိတော့ဘူးစိတ်ပြက်တာစိတ်ဆိုးတာလိုချင်တာမလိုချင်တာဆိုမလိုချင်ဘူးဆိုတော့ကိလေသာတွေကပုဂ္ဂိုလ်တ attva လို့ယူဆမှပဲပေါ်လာတာမဟုတ်လားအဲ့ဒီပုဂ္ဂိုလ်ကစိတ်ပြက်တယ် အဲ့ဒီပုဂ္ဂိုလ်ကစိတ်ဆိုးတယ်အဲ့ဒီပုဂ္ဂိုလ်ကလိုချင်တယ်အဲ့ဒီပုဂ္ဂိုလ်ကမလိုချင်ဘူးဒါတွေကပုဂ္ဂိုလ်တ attva လို့ယူဆမှဖြစ်လာတဲ့ကိလေသာတွေမဟုတ်လားပုဂ္ဂိုလ်တ attva ဆိုတဲ့အယူအဆတက္ကရာဒိဋ္ဌိမရှိတော့ဘူးဆိုရင်အဲ့ဒီကိလေသာဖြစ်သေးလားမဖြစ်တော့ဘူးဒိဋ္ဌိကိလေသာကနေပြီးတခြားလောဘဒေါသကိလေသာတွေပါငြိမ်းအောင်ဒရင်ကပဟာအဖြစ် ရွေရှားသဘောမျှလေးပဲလို့သိလိုက်တဲ့ဝိပဿနာဉာဏ်ကပယ်သတ်ထားတာဟုတ်ကဲ့လားဒီတော့ရှုမှတ်မှုချင်းဆက်ဆက်မိအောင်9မိနစ်လောက်ရှုနိုင်တယ်ဆိုလို့ရှိရင်ပဲကိလေသာတွေတချို့ကိလေသာတွေဝေးကွာအောင်ခွာထားနိုင်တယ်တချို့ကိလေသာတွေတည်ငါဘာဟာအပြင်သတ်နိုင်တယ်မသတ်နိုင်ဘူးလား အဲ့ဒါလို့ဆိုလို့ရှိရင်တဖြည်းဖြည်းကိလေသာပါပါပါပါမသွားဘူးလားကိလေသာပါလို့ရှိရင်ဆင်းရဲများမလားချမ်းသာများမလားအဲ့ဒါလို့ရှုမှတ်ခြင်းတတိပဋ္ဌာန်ဝိပဿနာရဲ့အကျိုးကိုလည်းပဲအကျိုးအာနိသင်ကိုလည်းဆင်ញင်ပေးရတယ်တဲ့အဲ့လိုဆင်ញင်လို့အကျိုးအာနိသင်သိရင်ဘာဖြစ်တော့အာထုတ်ခြင်းနဲ့စိတ်ကြိုးစားခြင်းနဲ့စိတ် ဖြစ်ပေါ်လာတယ်ဝိရိယတန်ပုဇဉ်ပွားလာတယ်ဟုတ်ကဲ့လားဒါကြောင့်မလို့အဲ့ဒီအကျိုးအာနိသင်လဲဝိရိယရော့နေရင်ဆင်ញင်းပေးပါတဲ့အထုတ်ရင်တော့ဒီကျိုးတွေရတာပဲအာမထုတ်ရင်တော့ဒီကျိုးတွေမရဘူးအထုတ်ရင်သိတယ်သိရင်ကိလေသာပယ်နိုင်တယ်အာမထုတ်ရင်မသိဘူးမသိရင်ကိလေသာမပယ်နိုင်ဘူးအထုတ်ရင်စိတ်ငြိမ်တယ်ငြိမ်ရင်ကိလေသာပယ်နိုင်တယ် မငြိမ်ကိလေသာမပယ်နိုင်ဘူးကိလေသာမပယ်နိုင်ဘူးဆိုလို့ရှိရင်ဓမ္မယုံအောက်အများကြတဲ့ထိုင်ရင်းနဲ့ဆင်းရဲမနေဘူးလားကြည့်ရတာတော့ငြိမ်လို့ပဲတော့သူကြည့်ရတာဟုတ်ကလားခန္ဓာကိုယ်ကတော့ငြိမ်လို့ပဲသို့တော့စိတ်ထဲမှာတော့ဘာဖြစ်တော့ဘလောင်ဆူးမနေဘူးလားဘလောင်ဆူတယ်ဆိုတာဆင်းရဲနေလားချမ်းသာနေတာလား အဲ့ဒါငြိမ်စင်းရဲပေါ့မဟုတ်လားငြိမ်ရဲနဲ့စင်းရဲနေတာပယ်နိုင်လို့လားမပယ်နိုင်လို့လားဘာကြောင့်မပယ်နိုင်လဲမရှိမလို့ဟုတ်ကဲ့လားမရှိမလို့အဲ့ဒါကိုဆင်ញင်ရမယ်ဆင်ញင်ပြီးတော့ငါအမြဲတစေရှုမှတ်မှုချင်းဆက်ဆက်မိအောင် စက္ကန့်တိုင်းမိနစ်တိုင်းရှုမှတ်မှုရှိနေအောင်ကြိုးစားမယ်ဆိုတဲ့စိတ်ဖြစ်ပြီးကြိုးစားရတယ် နောက်လမ်းစဉ်ယူသေးပါတဲ့မြတ်စွာဘုရားနဲ့ယဟန္တာများဟာဒီတတိပဋ္ဌာန်လမ်းစဉ်အတိုင်းကျင့်သွားလို့မလို့ကိလေသာငြိမ်းဆင်းရဲငြိမ်းညတယ်ဒီလမ်းစဉ်ဟာကိလေသာငြိမ်းဆင်းရဲငြိမ်းနေစေတဲ့လမ်းစဉ်ပဲမြတ်စွာဘုရားနဲ့တကွယဟန္တာရှင်မြတ်ကြီးများကျင့်သွားတဲ့လမ်းစဉ်ပဲဒီလမ်းစဉ်ကိုငါပို့ဖို့စာစာသဘောထားလို့မဖြစ်ဘူး အလေးအနက်သဘောထားပြီးရောရိုးရိုးသေးသေးနဲ့ဒီလမ်းစဉ်အတိုင်းကလိုက်မှဖြစ်မယ်လို့လမ်းစဉ်ကိုရိုးသေးသောအားဖြင့်လဲဝိရိယဖြစ်အောင်လုပ်ရတယ်တဲ့မဟုတ်ပေဘူးလားမြင့်မြတ်သောပုဂ္ဂိုလ်များလျှောက်သွားတဲ့လမ်းစဉ်ကိုကိုလျှောက်နေတဲ့အခါမှာကိုကလည်းပဲမြင့်မြတ်သောပုဂ္ဂိုလ်ပုဂ္ဂိုလ်တို့လိုပဲအင်းနဲ့အားနဲ့လုံလဝိရိယနဲ့ဇွဲနဲ့လျှောက်မှ ဖြစ်မယ် ပေါ်ပေါ်တန်တန်လျှောက်နေလို့မဖြစ်ဘူးဒီလိုဆိုလို့ရှိရင်ဒီလမ်းစဉ်နဲ့ငါနဲ့ဘာဖြစ်တော့မတန်ဘူးပေါ့မဟုတ်လားပောပဒနာသဘောထားရင်ဒီတတိပဌာန်လမ်းစဉ်နဲ့မိမိနဲ့တန်ရဲ့လားမတန်ဘူးအဲဒါလို့လမ်းစဉ်ကိုကြည့်ပြီးတော့လည်းပဲရိုးရိုးသေးသေးအထုတ်ပါတဲ့ အပယ်ဘေးဆင်ရင်အာနိသင်လန်းစဉ်ယူသေးပါတဲ့ဘယ်နှချက်တော့နှစ်ချက်အပယ်ဘေးဆင်ရင်အာနိသင်လန်းစဉ်ယူသေးပါဟုတ်ကဲ့လားဆိုအပယ်ဘေးဆင်ရင်အာနိသင် လမ်းစဉ်ယူသေးပါအပေဘေးဆင်ခြင်းအာနိသင်လမ်းစဉ်ယူသေးပါ နောက်ဝိရိယကောင်းအောင်ဝိရိယတံပုဇဉ်အားကောင်းအောင်လုပ်ဖို့ကနောက်တစ်ချက်ကပိန္ဒာပစာယနာတဲ့ဆွမ်းကိုပူဇော်ပါတဲ့ဆွမ်းပူဇော်ပါဆိုတာကိုစားနေတဲ့ဆွမ်းဟာဒကာဒကမတွေလှူလို့စားရတဲ့ဆွမ်း ဒကာရမတွေကဘာလို့လှူတာလဲဆင်းရဲငြိမ်းချမ်းအကျင့်ကောင်းအကျင့်မှန်ကိုကျင့်နေလို့လှူတာသီလသမารိပညာတွေကျင့်ကြံပွားများ အထောက်နေတဲ့ပုဂ္ဂိုလ်ပဲမဂ္ဂင်ရှင်တန်အကျင့်မှန်ကိုကျင့်ကြံပြီးတော့ကိလေသာငြိမ်းမှုကြိုးစားနေတဲ့ပုဂ္ဂိုလ်ပဲအဲ့ဒီရည်ရွယ်ချက်နဲ့လှူတော့ဒကာရမကတော့အဲ့ဒီရည်ရွယ်ချက်နဲ့လှူတယ် ကိုကတော့ပေါ့ပေါ့တန်တန်နဲ့နေတယ်ဆိုလို့ရှိရင်ဆွန်ကြွေးကြည်ပါမလားဆွန်ဘူးကြည်ပါမလားအဲ့ဒါကြောင့်ဆွန်ဘူးကြည်အောင်ဆွမ်းကိုပူဇော်သောအဖြစ်လဲငါကြိုးစားမှဖြစ်မယ်ကြိုးစားမှပဲတရားဓမ္မလှူတဲ့ဆွမ်းကိုငါစားတိုက်မယ်မကြိုးစားရဲ့နော်မစားတိုက်ဘူးဆင်ញင်နှလုံးသွင်းပြီးတော့ဆွမ်းပူဇော်တဲ့အနေနဲ့ ဆွမ်းရဲ့အကျိုးကို တုံ့ပြန်တဲ့အနေနဲ့ကြိုးကြိုးစားစားအားထုတ်ရမယ်အဲဒါလို့ဆင်ခြင်မိလို့ရှိရင်လည်းပဲကိုကိုကိုရှက်လာပြီးတော့မကြိုးစားပေဘူးလားရှိစားနေဟာရှက်เสียကြီးတရားတော်မှလှူတာကတရားအထုတ်နေတယ်ဆိုတဲ့ပုံကိုဆိုပြီးတော့လှူတယ်နင်ကပေါ်ပေါ်ရော့ရော့နေတယ်ရှိမှမှုလွတ်တာတွေများနေတယ် ဒီလိုဆိုတော့နဲ့ဟာရှက်စရာကြီးမဟုတ်ဘူးလားကိုကိုပြန်ပြီးတော့ရှုပ်ချမရှုပ်ချသင့်ဘူးလားရှုပ်ချရှုပ်ချတတ်ဖို့အရေးကြီးတယ်သူများကိုမဟုတ်ဘူးကိုကိုကိုအဲ့ဒါမှကိုဟာကိုရှက်ပြီးတော့ဂိုင်သူများလှူတဲ့ဆွမ်းနဲ့တန်းအောင်ကကြိုးစားမှဖြစ်မယ် အဲ့ဒါလို့စိတ်ထဲပေါ်လာပြီဆိုရင်တော့ဝီရိယတိုးမလာဘူးလားအဲ့လိုဆွမ်းကိုပြန်ပြီးတော့ပူဇော်ပါဆွမ်းအကျိုးကို ပြန်ပြီးကျေးဇူးတုံ့ပြန်ဆပ်ပါနောက်ပြီးတော့တို့များဟာမြတ်စွာဘုရားရဲ့အမွေခံနေပဲမြတ်စွာဘုရားဟာတို့များကို ကိလေသာငြိမ်းဆင်းရဲငြိမ်းမှုရာအတွက်တရားအမွေတွေပေးခဲ့တယ်သီလအမွေသမာဓိအမွေပညာအမွေတွေပေးခဲ့တယ်ဗောဓိပက္ခယအမွေတွေပေးခဲ့တယ်မဂ္ဂင်၈ပါးအမွေတွေပေးခဲ့တယ်ဘုဇင်9ပါးအမွေတွေပေးခဲ့တယ်ဘုရားရှင်ကမပေးခဲ့ဘူးဆိုရင်ဒီအမွေတွေတို့မသိဘူးမရဘူးအဲ့တော့အမေအမွေကိုပေးတဲ့ရှင်တော်မြတ်ဘုရားရဲ့မြင့်မြတ်တဲ့ဂုံကိုပူဇော်သောအဖြစ်ယူသေးသောအဖြစ် မြတ်စွာဘုရားရဲ့အမွေကိုမြတ်သောအမွေကိုသူများခံနိုင်အောင်မလုပ်ရမလဲကြိုးစားမှာအဲ့ဒါမြတ်တဲ့အမွေခံနိုင်မှုရအတွက်ကြီးမားတဲ့ဝီရိယကြိုးစားတဲ့ဝီရိယမြတ်တဲ့ဝီရိယအထုံးမှရမယ်ပစ္စည်းအမွေနဲ့တရားအမွေဘယ်ဟာကောင်းတော့ စ္စည်းအမွေကယံမျိုး၅ပါးနဲ့ဆက်ဆံမနေဘူးလားတရားအမွေကြတော့ဆက်ဆံသေးလားအမြဲတမ်းတရားအမွေရှိနေရင်အမြဲတမ်းချမ်းသာနေတာပဲဒါကြောင့်မလို့မြတ်သောတရားအမွေကိုပေးတော်မူသောမြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားရဲ့မြတ်သောအမွေကိုခံတိုက်ဖူးရဟာပေါ်ပေါ်တန်တန်နဲ့ငါတို့ ခံယူလို့မရဘူးကြိုးကြိုးစားစားလေးလေးစားစားနဲ့အထုံးမှပဲရမယ်လို့မြတ်တဲ့အမွေကိုခံယူနိုင်မှုအတွက်ကြိုးစားရမယ်နောက်မိမိရဲ့ဆရာမြတ်စွာဘုရားကိုလည်းပဲဆင်ခြင်ရမယ်ငါဆရာမြတ်စွာဘုရားကိလေသာငြိမ့်နေတဲ့ဆရာပဲဒီဆရာဟာ လုံလောက်ဝိရိယနဲ့ကြိုးစားအထုတ်လို့မလို့ကိလေသာငြိမ်းပြီးတော့ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကိုရတာဒါကြောင့်ဆရာဖြစ်သောမြတ်စွာဘုရားရဲ့တပည့်ဖြစ်တဲ့ငါဟာလည်းပဲကိလေသာငြိမ်းဆင်းရဲငြိမ်းရင်လည်းဆိုလို့ရှိရင်ဆရာဘုရားလိုပဲလုံလောက်ဝိရိယနဲ့ကြိုးစားအထုတ်မှပဲဖြစ်မယ်အဲဒါလို့ဆင်ញင်နှလုံးသွင်းခြင်းအပြင်လည်းပဲဘာဖြစ်တော့ ကြိုးစားအထုတ်လို့တဲ့စိတ်ဖြစ်ပေါ်ပြီးဝိရိယတံပုဇဉ်ဖြစ်နိုင်တယ်ဆိုဆွမ်းအကျိုးတုံပြန်မြတ်မွေကံရှုရံမြတ်စရာဆွမ်းအကျိုးတုံပြန်မြတ်မွေကံ ရှုရံမြတ်စရာစွမ်းအကျိုးတုံ့ပြန်မြတ်မွေကံရှုရံမြတ်စရာ ယ်နှချက်ရှိသွားအစပါတယ်တော့အပေဘေးစင်ခြင်းအာနိသင်လမ်းစဉ်ယူသေးပါဆွမ်းကြွတုံပြံမြတ်မွေကရှုရာမြတ်စရာဟုတ်ကဲ့လားဒီကနေ့တော့လောက်သေးပြီ နောက်ကြတာနောက်မဆက်အောင်နော်ဆိုသွမ်းအကျိုးတုံပြန်မြတ်မွေကံရှုရမြတ်စရာနောက်ကပြန်ဆိုတော့အပေဘေးစင်ញံအာနိတံလမ်းစဉ်อยู่သေးပါ ခွာအကျိုးတုံ့ပြန်မြတ်မွေကံရှုရမြတ်စရာ